မလားပြည့်ကျော်ရှိရဲ့1988ခုနှစ်မာလာဒီဇင်ဘာလတရက်အခုနမင်းဆိုတာဒီဇင်ဘာလဟုတ်ကလားပါတယ်တော့ဘာသေးကယောဂီတွေဝိုင်းမိလို့อืมတော်သေးတော့ဒီဇင်ဘာလတရက်နေ့နေ့လဲ နှစ်နာရီနဲ့35မိနစ်အချိန်မှာဘုန်းကြီးတို့တရားဝဲစသည်နှစ်နာရီနဲ့35မိနစ်အချိန်မှာစတော့ဘယ်အချိန်တရားဝဲသိမ်းရမလဲနှစ်နာရီနဲ့35မိနစ်အချိန်မှာစတော့ဘယ်အချိန်တရားဝဲသိမ်းရမလဲအာကမြင့်၄နာရီ အောင်လောဘကြီးရတာအဲ့လိုဆိုတဏှာကြီးကွဲဖြစ်သွားမှာပေါ့2နာရီနဲ့35မိနစ်ဆိုတော့3နာရီနဲ့35မိနစ်ဆိုမတော်သေးဘူးလားဟမ်ဟုတ်တယ်ပုံမြအရှိကြီးပဲလားဩအေးပုံမြဘယ်ပုံမြများဟောမှာဟမ်ဟမ်ဥစဉ်တစ်ပါးအကြောင်းအေးအေး ဒီကနေ့အပန္နကပฏิပဒါဒေသနာဟောရမည်တဲ့ဒီအပန္နကပฏิပဒါဒေသနာကအင်္ဂုတ္တရနိကေမှာတော့အပန္နကတုတ်လို့လာတယ်သလာယတနာဝေကတန်ယုတ်မှာတော့ရထောပမတုတ်လို့ယထာဥပမာလေးထည့်ပြီးပါလာတယ် အဲအာပဏကပฏิပဒါတုတ်ဒီကနေ့ခေါ်ရပြီတဲ့ဟဲ့ကြောကြောဘလူကြီးနေတာอืมဘာလဲဒီနေ့ဘာဟောမှာလဲအာပဏကပฏิပဒါတုတ်အာကာယမင်းမင်းပြောတဲ့ဥစဉ်ကြောင့်မဟုတ်တော့ပါလားဥစဉ်ကြောင့်ဒီနေ့ဆိုင်းဆိုင်းထားပါဘာနောက်နေ့ကြမှာနာပေါ့ဟုတ်ကလားကြောကြောဆိုင်းနိုင်ရလား ဟမ်ဟုတ်တယ်တရက်ရှိသွားပြီနှစ်ရက်နှစ်ရက်ရှိသွားပြီရွှေ့သွားတာနှစ်ရက်ရှိသွားပြီတိဟိဘိက္ခဝေဓမ္မဟိသမနာကတော အပန္နကပฏิပရာပฏิပန္နောနာမဟောတိဘိက္ခဝေ चित्त จิตမိတို့တိဟိဓမ္မေဟိ ဣမေဟိတိဟိဓမ္မေဟိဣတရားသုံးပါးတို့နှင့်တမန္နာကတော်ပြည့်စုံသောပုဂ္ဂိုလ်သည်အပန္နကပฏิပဒါပฏิပန္နောနာမအပန္နကအကျင့်ကိုကျင့်သူမြည်၏တရားသုံးပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာ အပန္နကကျင့်တဲ့ပုဂ္ဂိုလ်ပဲတဲ့အပန္နကအကျင့်ကျင့်တဲ့ပုဂ္ဂိုလ်အပန္နကအကျင့်ဆိုတာဘာလဲ မဉ္ဇဉ်ဘုဉ္ဇဉ်နိဗ္ဗာန်ကိုဂိမ့်သေးပေါက်ရောက်စေနိုင်တဲ့အကျင့်ဒါကို အပ္ပန္နကပฏิပဒါဒီကျင့်တာကျင့်ရင်မဉ္ဇဉ်ရမှဘုဉ္ဇဉ်ရမှသေချာသည်ဂိမ့်သေးပြီတဲ့ဒီအကျင့်နဲ့ညီအောင်ကျင့်ပါတဲ့အဲ့ဒါကိုပဲတတ္လရဏဝကတန်ယုတ်မှာကြတော့ယထာဥပမာထည့်ပေးပြီးတော့ရထောပမာဒေသနာလို့ ကတမေဟိတိဟိဓမ္မေဟိအဘေတရားသုံးပါးတို့နဲ့ပြည့်စုံရမည်နီတဲ့ပြည့်စုံရမယ်တရားသုံးပါးဆိုတာဘယ်ဟာလဲမဲ့ညာဖူညာနိဗ္ဗာန်ဆိုတဲ့အင်မတန်ရနိုင်ခဲ့တဲ့ချမ်းသာကြီးကိုရဖို့ရာအတွက်အချက်၃ချက်ပြည့်စုံုံနဲ့ရတယ်ဆိုတော့ပြည့်စုံရမယ်အချက်ကနည်းများနေသလားမသိဘူးအဲ့ဒါ ကတမေဟိတိဓမ္မေဟိအဘေတရားသုံးပါးတို့နှင့်ပြည့်စုံရမည်နည်းဟုမူကားဣန္ဒြိယတံဝရောဣန္ဒြိယေတုဂုဋ္ဌတဝရောစဘောဇနေမတ္တိညုတာစာဇာဂရိယာနုယောဟောစာဣန္ဒြိယေတုဣန္ဒြေ6ပါးတကား6ပေါက်တို့၌ဂုဋ္ဌဒွါရောတတိပ တကရွက်ဖြင့်ပိတ်အပ်သောတကားရှိသည်ဟောတိဖြစ်၏ဒါတစ်ချက်ဘောဇနေမတ္တညုဒါစစာပွဲတောက်ဖွင့်တဲ့အတိုင်းရှိသည်သည်လီဟောတိဖြစ်၏ဇာဂရိယာနုယောဂောစရှုမှတ်မှုဒီဟုသောနိုးကြားမှုကိုမပြအားထုတ်၍နေသည်လေဟောတိဖြစ်၏။ဝါမပြမလားရှုမှအားထုတ်ရနေသည်လေဟောတိဖြစ်၏ ဣတိဤသို့ဣမေဟိတိဟိဓမ္မေဟိတရားသမားတို့နှင့်သမဏဂတောပြည့်စုံသောပုဂ္ဂိုလ်သည်အပန္နကပฏิပရာပฏิပန္နောနာမမချုံမယွင်းဝေါ်အတွင်းကလွတ်ကင်းစေနိုင်သည့်အကျင့်ကိုကျင့်သောပုဂ္ဂိုလ်မည်သည်ဟောတိဖြစ်၏တဲ့ဟောအပန္နကပฏิပရာဆိုတာပါတယ်ဘယ်လိုဟာလဲတော့ မချွန်မယွင်းဝအတွင်းမှလွတ်ကင်းစေ နိုင်သည့်အကျင့်ကိုကျင့်သည်ဟောဒီဖြစ်၏တဲ့အပ္ပန္နကပฏิပဒါဆိုတာဘယ်လိုကျင့်လဲဟမ်ဟောမချွန်မယွင်းဝအတွင်းမှလွတ်ကင်းစေ နိုင်သောအကျင့်ကိုကျင့်သည်ဟောဒီဖြစ်၏မချွတ်မယွင်းဆိုရဲသေချာပေါ့မဟုတ်လား ဂိန်းတွေကျင်းတဲ့အဲ့ဒီအကျင့်ရဲ့ပထမဆုံးကဘာလဲဆိုတော့အိန္ဒြိယတောင်ဝရတဲ့အိန္ဒြေကိုစောင့်စည်းပိတ်ဆို့ပါတဲ့ပထမဆုံးကဘာလဲအိန္ဒြိယသံဝရဆိုတာဘာလဲအိန္ဒြေစောင့်စည်းပိတ်ဆို့ပါတဲ့ဒီနေရာမှာအိန္ဒြေဆိုတာ မျက်စိနာနာရှာကိုစိတ်ဒီသုံးပါးပြဒီ6ပါးကိုပြောတာဣန္ဒြိယသံဝရောဇာမျက်စိနာနာရှာကိုစိတ်ဒီဟုသောဣန္ဒြေ6ပါးတကား6ပေါက်ကိုတတိတကရွက်ဖြင့်ပိတ်အပ်သည်လီဟောတိဖြစ်၏ဒါပြောတာဟုတ်လားဣန္ဒြိယသံဝရဆိုတာပါလဲဣန္ဒြေ6ပါးတကား6ပေါက်ကိုဘာနဲ့ပိတ်တော့ သတိတကရွနဲ့ပိတ်တယ်တဲ့ဒါလည်းပဲကျင့်ရမယ်အကျင့်တစ်ခုတဲ့အာသတိတကရွနဲ့မျက်စိခေါ်တဲ့စက္ခုအိန္ဒြေစက္ခုစက္ခုံရိယစက္ခု द्वार မျက်စိတကပောက်ကိုတတိတကရွနဲ့ဘာကြောင့်ပိတ်ရမှာလဲမမြင်အောင်လို့လားဟမ် မမြင်အောင်လို့မဟုတ်လားမဟုတ်ဘူးဟုတ်ပါတယ်မနဲ့ဒါလို့လဲမမြင်အောင်လို့ပိတ်တာဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးလားမျက်စိတကရွက်ကြီးနဲ့ပိတ်လိုက်ရင်မမြင်ရတော့ဘူးပေါ့ဟမ်မြင်ရသေးလားဟမ်မြင်ရပါတယ် မမြင်ရတော့ဘူးပိတ်ပြလိုက်တာတတိတကရကတဲပြီးတော့ထူသေးတာကိုဒါကြောင့်မလို့ပိတ်လိုက်တယ်ဆိုမမြင်ရတော့တတိတကရနဲ့ပိတ်တယ်ဆိုတာကတစုံတရာကိုမြင်လိုက်ရင်မျက်စိအကြောင်းပြုပြီးဖြစ်ပေါ်လာတဲ့မြင်စိတ်ကိုမြင်နေမြင်နေမြင်နေလို့ရှုတာမဟုတ်လားမြင်နေမြင်နေလို့တတိကပ်ပြီးရှုလိုက်တာဟာတတိတကရနဲ့ပိတ်တာပဲ အဲ့ဒီတော့မျက်စိကပိတ်သွားရောလားဟမ်ဘယ်နဲ့ခုနကလည်းပိတ်တယ်ဆိုမမြင်တာမမြင်ရဘူးလားမြင်တယ်မြင်တယ်လို့မှတ်နေတာမမြင်ရတော့ဘူးလားမြင်တဲ့စိတ်မရှိဘူးမြင်တဲ့စိတ်ရှိလို့မြင်တယ်မြင်တယ်မှတ်လို့ရရတာပေါ့မြင်တဲ့စိတ်မရှိဘူးဆိုရင်မြင်တယ်မြင်တယ်ပါမှတ်လို့ရမယ် မမြင်ရတာတော့မဟုတ်ဘူးတဲ့မမြင်ရတာနဲ့အတူတူပဲတဲ့တတိတကယ်နဲ့ပြိလိုက်ဒီစကလုံးနားလည်လိုက်သလားဘလို့ပြောလိုက်သလဲမမြင်ရတာတော့မဟုတ်ဘူးတဲ့ဒါပဲတဲ့မမြင်ရတာနဲ့အတူတူပဲတဲ့မမြင်ရတာနဲ့ဘလို့တူလဲ နှစ်သက်စရာအစဉ်တခုခုမြင်လို့ရှိတဲ့အခါကျတော့မြင်နေမြင်နေမြင်နေလို့အတင်းတွန့်ပြီးရှုလိုက်တယ်ရှုမှတ်မှုကအားကောင်းပြီးမြင်နေဆိုတဲ့ရှုမှတ်မှုကတစ်ဆက်တစ်ဆက်တည်းဖြစ်သွားတယ်ဆိုတော့မြင်စိတ်ဟာ မြင်ရတဲ့အရာကိုပီပီသသမြင်ရမလားမမြင်ရဘူးပီပီသသမမြင်ရရင် မြင်ရတဲ့အရာရဲ့ပုံသဏ္ဌာန်ပုံသဏ္ဌာန်ပညာထင်မလားမထင်ရင်မြင်ရတဲ့အရာဟာဘာပဲလို့စိတ်ကဆုံးဖြတ်နိုင်မလားမဆုံးဖြတ်နိုင်ဘူးဆိုလို့ရှိရင် ကောင်းတယ်လို့မဆုံးဖြတ်နိုင်တဲ့အတွက်ตายာတတ်မဲ့စိတ်ဖြစ်ပါမလားမကောင်းဘူးလို့ဆုံးမဆုံးဖြတ်နိုင်တဲ့အတွက်စိတ်ဆိုးစိတ်ပြက်စိတ်ကောဖြစ်ပါမလားအဲ့တော့လောဘဒေါသကိလေသာကင်းမနေဘူးလားငြိမ့်မနေဘူးလားငြိမ့်နေတာ အဲ့ဒါတတိတကရွတ်နဲ့ပိတ်လို့လားမပိတ်လို့လားပိတ်လို့မြင်နေမြင်နေမြင်နေမြင်နေလို့အတင်းတွန်းရှူပြလို့ထို့တူကြားတာမှလည်းပဲကြားတယ်ကြားတယ်ကြားတယ်ကြားတယ်နဲ့အတင်းတွန်းရှူလို့ရှိရင်ကြားရတဲ့အတန်ဟာဘာသာရယ်လို့ဝေခွဲဆုံးပြတ်လို့ရမလားမရဘူးမရရင် ကောင်းတယ်မကောင်းဘူးဆိုတဲ့သဘောတွေလာပါမလားမလာရင် ကောင်းလို့ตายရတတ်မယ်မကောင်းလို့စိတ်ဆိုးစိတ်ပြက်ဆိုတဲ့လောဘဒေါသမောဟတွေဝင်မမလားမဝင်ဘူး ဟုတ်ကဲ့လားအဲ့ဒါရှုလို့လားမရှုလို့လားရှုလို့ရှုတဲ့အခါပုံသဏ္ဍာန်ပညာမပေါ်တော့ဘူးမြင်စိတ်ကပုံသဏ္ဍာန်ပညာပေါ်နိုင်လောက်အောင်မြင်စိတ်အားမရှိဘူးဘာဖြစ်လို့ပုံသဏ္ဍာန်ပညာပေါ်နိုင်လောက်အောင်မြင်စိတ်အားမရှိတယ်လဲဆိုတော့ကံယောဂီတို့ မြင်စိတ်ကသူ့မြင်ရတဲ့အာယုံကိုစိမ်ပြေနှပြေကြကြနာနာမြင်မြင်တဲ့စိတ်ဖြစ်လို့ရသလားမရပါဘူး။ဘာကြောင့်မရသလဲအဲရှုစိတ်ကဝင်ဝင်ပြီးနှောင့်ယှက်နေလို့ဟုတ်တယ်မဟုတ်လားအဲ့တော့မြင်စိတ်တဲ့ရှုတဲ့စိတ်ကများ အကောင်းသွားပြီဆိုတဲ့အခါကျတော့မြင်စိတ်ဖြစ်ဖို့အချိန်ကပိုနေမသွားဘူးလားရှုစိတ်ဖြစ်ဖို့အချိန်ကပဲများမနေဘူးလား အဲ့တော့မြင်စိတ်ဟာအနှဲငယ်မျှသာအင်အားသေးသေးနဲ့ဖြစ်ရတော့သူမြင်ရတဲ့အရာကို ပုံတရံပညာပေါ်အောင်မြင်လို့ရသေးလားမရဘူးပုံတရံပညာမထင်တော့ဘူးဆိုတော့ဒါဖြင့်ပုဂ္ဂိုလ်ပဲတ attva ပဲပန်းရွက်ပဲပန်းပွက်မယ်အစရည်ဖြင့်ခွဲခြားလို့သိမလားမသိတော့ဘူးမြင်လိုက်ယုံမြမြင်လိုက်ယုံမြလေးပဲဟုတ်ကဲ့လား ဘလောက်ကလေးပဲဖြစ်နေတယ်မြင်လိုက်ယုံမြမြင်လိုက်ယုံမြလေးနဲ့ပဲရပ်သွားတော့ကောင်းမကောင်းမဆုံးမြတ်နိုင်တဲ့အခါကျတော့ပုံတရံပညာမထင်ပေါ်တော့အတ္တဒိဋ္ဌိတက္ကဒိဋ္ဌိကိလေသာလည်းမဝင်တော့ဘူးသူ့အကြောင်းခံပြီးတော့ဝင်ရမယ်လောဘဒေါသမောဟတွေလည်းမဝင်တော့ဘူးဟုတ်ကဲ့လားအဲ့ဒီတိုင်းမှန်းရလားဟိုစကားတစ်ခုကြားဘူးလား ဟမ်ဩဘယ်စကားပါလဲဖြစ်ဖြစ်အေးအေးဟုတ်ပြီဟုတ်ပြီအဲ့ဒီစကားပေါ့ကွယ်ကဲကြားဘူးပြီလားတတမတိဟမာလူကြဗုဒ္ဓဧဝံသိခိတပံဒိဋ္ဌိဒိဋ္ဌမတ္တံဘဝိတတိသူတေသူတမတ္တံဘဝိတတိမုတေမုဒမတ္တံဘဝိတတိဝိညာတေဝိညာတမတ္တံဘဝိတတိ ယာတခောမလူကြဗုဒ္ဓဒိဋ္ဌိဒိဋ္ဌမတ္တံဘဝိတတိသူတေသူဒမတ္တံမုတေမုဒ္ဒမတ္တံဝိညာတေဝိညာတမတ္တံဘဝိတတိတာတောတွံနေဝိရနာဟုဒနာဥပယမန္တရေနဧသေဝန္တောဒုက္ခတာတိတဲ့ကဲရဘူးတယ်မဟုတ်လားဟမ်ကြားဘူးတယ်မဟုတ်လားအဲ့ဒါကြားဘူးတော့ကြားလဲကြားလိုက်တာနဲ့ပဲနားလဲလဲသွားပြီမဟုတ်လား ဟောကြတာဖြစ်ရင်နားထောင်မာလူကြပုဒ္ဒမာလူကြပုဒ္ဒယဟတေတင်သည်ဧဝံဤသို့တိခိတဗံကျင့်ကြံကြုတ်ကုတ်ပွားများအထောက်ရမည်ဒီလိုအထောက်ရမယ်တဲ့ဘယ်လိုလဲဆိုတော့ဒိဋ္ဌိမြင်ရသောအစဉ်၌ဒိဋ္ဌမတ္တံမြင်ယုံမြသည်ဘဝိတ္တိဖြစ်လက်တံဟော လိုဖြစ်အောင်အားထုတ်ပါတယ်နော်မြင်ရတဲ့အဆင်းပေါ်မှာမြင်စိတ်ကလေးဖြစ်ရုံမျှနဲ့ရပ်သွားအောင်အားထုတ်ပါတယ်သူတေသူတေကြားရသောအတန်၌သူတ္တမတ္တကြားယုံမြသည်ဘဝိတ္တိဖြစ်လက်တံကြားရတဲ့အသံပေါ်မှာကြားယုံလေးမျှနဲ့ပဲစိတ်ရပ်သွားအောင်အထုတ်ပါတယ်ဟိုဘက်မတိုးစေနဲ့တဲ့ဟုတ်ကဲ့လား မြင်မြင်ရတဲ့အာယုံမှာမြင်ုံမြကလေးစိတ်ဖြစ်ပါစေပုံတရံပညာတွေပေါ်သည်အထိစိတ်ကမရောက်စေနဲ့အဲ့ဒီကနေပြီးပုဂ္ဂိုလ်တ attva လူဆိုတဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိမကျွံစေနဲ့မြင်ုံနဲ့ရက်လိုက်မြင်ပြီးရောပျောက်နောက်တစ်ခါမြင်မြန်တော့လေမြင်ပြီးပျောက်နောက်တစ်ခါမြင်မြန်တော့လေမြင်ပြီးပျောက်အဲ့တော့မြင်ပြီးမြင်ပြီးပျောက်ပျောက်ပျောက်သွားပြီဆိုတော့မြင်တာကနေပြီးရှေ့တိုးပါအောင်မလား မတို့တော့ဘူးအဲ့ဒါကိုဒိဋ္ဌိဒိဋ္ဌမတ္တန်ဤခေါ်တယ်ထို့တူပဲအတန်တန်ကြားလို့ရှိရင်လည်းပဲတခြင်းတန်ဖြစ်စေဘာသာဖြစ်စေကြားတယ်ကြားတယ်ကြားတယ်ကြားတယ်နဲ့ဆက်ကဆက်ကဆက်ကဆက်ကရှုပြလိုက်လို့ရှိရင်ကြားစိတ်ဟာကြားရတဲ့အတန်ကိုပီပီသသကြားရပါဦးမလားမကြားရတော့ဘူးရှုမှတ်မှုတတိက ဝင်ဝင်ပြီးတော့နှောင့်ယှက်လိုက်တော့ကြားစိတ်အာသေးသွားတယ်ကြားစိတ်အာသေးသွားတော့ကြားရတဲ့အတန်မပီသားတော့ မပြီးသားတဲ့အခါကျတော့ဒီအတန်မြင့်ကောင်းတယ်မကောင်းဘူးလို့ဆုံးဖြတ်နိုင်သေးလားမဆုံးပြတ်နိုင်ဘူးအတန်ကြားလိုက်တယ်ပျောက်သွားတယ်အတန်ကြားလိုက်တယ်ပျောက်တယ်ကြားတယ်ပျောက်တယ်ကြားတယ်ပျောက်တယ်ကြားတယ်ပျောက်တယ်တခါတည်းကကြားတယ်ကြားတယ်ကြားတယ်ကြားတယ်နဲ့ရှူရင်ရှူရင်ကအတန်လေးကလည်းတစစ်စီတစစ်စီပြက်ပြက်ပြက်ပြက်ကျသွားသလိုကြားစိတ်ကလေးကလည်းတစ်ခုစီတစ်ခုစီဖြစ်ဖြစ်ပြီးပြက်ပြက်ကျကျကျသွားသလိုအဲ့ဒါလိုကိုထင်ထင်ရှားရှားတွေ့ရတယ် အဲ့ဒါလိုတွေ့ရတဲ့အခါကျတော့ကြားရတဲ့အတန်လည်းဖြစ်ပြီးတော့ဘာဖြစ်လဲပြက်သွားတယ်မတည်မြဲဘူးကြားတဲ့စိတ်လည်းဖြစ်ပြီးတော့ပြက်သွားတယ်မတည်မြဲဘူးအဲ့ဒါသေးသေးချာချာစူးစူးဆက်ဆက်ရှိကြအရသာကို ရှိလောက်အောင်ကိုပဲအဲ့ဒါသိရတယ်အတန်လေးတွေတစ်ခုစီတစ်ခုစီပြက်ပြက်သွားတာကိုရောကြားစိတ်ကလေးတွေတစ်ခုစီတစ်ခုစီဖြစ်ပေါ်လာပြီးပြက်ကြပြက်ကြသွားတာရောအဲ့ဒါ ဉာဏ်နဲ့မှတ်ကိုအရသာကို ရှိနေအောင်ကိုသိရတယ်တကယ်ရိုးရိုးသေးသေးယုံယုံကြည်ကြည်နဲ့စူးစူးဆိုင်ဆိုင်ရှုလို့ရှိရနာအိန္ဒြေကိုတတိတကရွက်နဲ့ပိတ်တာဟုတ်သလားဒါတော့အဲ့ဒါလို့ရှိတော့ကဒီအတန်ဟာကောင်းတယ်မကောင်းဘူးလည်းမဆုံးပြတ်နိုင်ဘူးလူသားခွေးသားမျိုးလည်းမဆုံးပြတ်နိုင်ဘူးကားသားယထာတံတို့လည်းမဆုံးပြတ်နိုင်ဘူးကြားလိုက်ရုံမျှကြားလိုက်ရုံမျှဖြစ်တော့ အဲ့ဒီကြားယုံမျှဖြစ်တဲ့အပေါ်မှာပုဂ္ဂိုလ်သတ္တဝါငါလို့စွဲမလားမစွဲဘူးဒိဋ္ဌိကိလေသာမဖြစ်ဘူးဒါဖြင့်ရင်တာယာတတ်မဲ့တဲ့လောဘစိတ်ဆိုးစိတ်ပြတ်တဲ့ဒေါသကိုဖြစ်မလားမဖြစ်ဘူးဒီတော့ကိလေသာငြိမ့်မနေဘူးလားဘာလို့ငြိမ့်တယ်လဲရှုမှတ်လို့ဟုတ်ကဲ့လားရှုမှတ်တဲ့အတွေ့ အတန်နဲ့ကြားရတဲ့အတန်နဲ့ကြားစိတ်ရဲ့ဖြစ်မှုပြက်မှုအနိစ္စဒုက္ခအနတ္တသဘောတွေသိလို့ဟုတ်တယ်မဟုတ်လားဒီတော့အဲ့ဒီအချိန်မှာကိလေသာငြိမ့်နေပြီဆိုတော့ဒီအလုဟာတဏှာကင်းလျက်လှုပ်တဲ့အလုမဟုတ်ဘူးလားဟုတ်ကဲ့လားတဏှာကင်းလျက်လှုပ်တဲ့အလုပဲကြားစိတ်နဲ့ကြားရတဲ့အမှန်ရဲ့ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မတည်မြဲတဲ့အနိစ္စကိုလည်းသိတယ် မပြတ်တလသဖြစ်ပြနေလို့မလို့မကောင်းတဲ့ဟာတွေပဲဒုက္ခလို့လည်းသိတယ်တခါတည်မြဲနေတဲ့အရာမဟုတ်ဘဲနဲ့မပြတ်ဖြစ်ပြီးပြက်နေတဲ့အရာဖြစ်လို့ပုဂ္ဂိုလ်တ attva အနေနဲ့ခိုင်ခံတည်မြဲလျက်ရှိတယ်အတ္တအနေနဲ့တည်မြဲလျက်ရှိတယ်ဆိုတဲ့အယူဆလည်းမပါဝင်ဘူးအဲ့တော့အနိစ္စဒုက္ခအနတ္တသဘောသုံးမျိုးသိလျက်ပဲကြားတယ်ကြားတယ်ကြားတယ်နဲ့ရှုနေတာမဟုတ်လားအဲ့တော့အဲ့ဒီတဏှာကို တာမညလက္ခဏာကို သိတဲ့ဝိပဿနာဉာဏ်ကဒီတဏှာကိုပယ်ထားတာမဟုတ်ပေဘူးလားတဏှာရောတဏှာကောင်းဆောင်တဲ့ကိလေသာအလုံးရောပယ်ထားတာပဲတာမညလက္ခဏာအနိစ္စဒုက္ခအနတ္တသဘောသုံးမျိုးကိုတာမညလက္ခဏာလို့ဆိုတာဒီတော့အဲ့ဒီတာမညအနိစ္စဒုက္ခအနတ္တသဘောသုံးမျိုးကိုဘာကြောင့်တာမညလက္ခဏာလို့ဆိုရသလဲ ဘာကြောင့်ခေါ်တယ်လဲယုံနာအာလုံးနဲ့သက်ဆိုင်လို့ဟုတ်တယ်မဟုတ်လားယုတ်တိုင်းမှာအနိစ္စဒုက္ခမမြဲစင်ရဲ့အတ္တမဟုတ်ဆိုတဲ့သဘာဝမရှိဘူးလားနာမ်တိုင်းမှာကမမြဲစင်ရဲ့အတ္တမဟုတ်ဆိုတဲ့သဘာဝမရှိဘူးလားရှိတော့ဒီအနိစ္စဒုက္ခအနတ္တဆိုတဲ့သဘောသုံးမျိုးဟာယုတ်တိုင်းနဲ့လည်းသက်ဆိုင်သည်နာမ်တိုင်းနဲ့လည်းသက်ဆိုင်သည် ဒါကြောင့်အများဆိုင်ဖြစ်တဲ့အတွက်သူ့ကိုတာမင်ညလက္ခဏာဟုတ်ပြီလားဒီတော့မြင်ရတဲ့အစဉ်ကိုလည်းမြင်နေမြင်နေရှုရင်းကနေပြီးမြင်စိတ်ရဲ့ဖြစ်ပြီးပြက်သွားတာလည်းပဲထင်ထင်ရှားရှားသိနိုင်တယ်ကြားရတဲ့အတန်ကိုကြားရကြားရရှုပြန်တော့လည်းပဲကြားယုံမြကြားယုံမြနဲ့ရရပြီးပြက်ပြက်သွားတာဖြစ်သွားနိုင်တယ်ဒါကိုဒိဋ္ဌိဒိဋ္ဌမတ္တသုတေသုတ္တမတ္တံကျင့်စဉ်လို့ခေါ်သည်ဟုတ်ကဲ့လားဘာလို့ခေါ်လဲ ဒိဋ္ဌိဒိဋ္ဌမတံသူတေသူတမတံကျင့်စဉ်လို့ခေါ်သည်နောက်တစ်မျိုးကဒါကိုတတိပဋ္ဌာန်ကျင့်စဉ်လို့ကောမခေါ်နိုင်ဘူးလားမဂ္ဂင်ရှစ်တန်ကျင့်စဉ်လို့ကောမခေါ်ဘူးနိုင်ဘူးလားမေဇိမပฏิပဒါကျင့်စဉ်လို့မခေါ်နိုင်ဘူးလားခေါ်နိုင်တယ်အဲ့ဒီလိုရှုလို့မို့လို့ကြားရတဲ့အတန်ပြက်ပြက်ကြသွားတယ်ကြားတဲ့စိတ်လည်းပြက်ပြက်ကြသွားတယ်လို့သိတဲ့အချိန်မှာအဲ့ဒီအသည့်ဟာ ဖြစ်ပြီးပြက်နေတဲ့သဘာဝကိုအမှန်တိုင်းသိတာမဟုတ်ပေဘူးလားအမှန်တိုင်းသိတော့ဗာမဲ့ခင်လဲသမ္မာဒိဋ္ဌိမဲ့ခင်ဟုတ်တယ်မဟုတ်လားဒီတော့သမ္မာဒိဋ္ဌိမဲ့ခင်မှဖြစ်ပြီဆိုရင် တခြားမဲ့ခင်9ပါးကတော့မဖြစ်ပေဘူးလားအဲ့ဒီအတန်ကိုရှုဖို့ရာအာထုတ်တာကသမ္မာဝါယာမမဲ့ခင်ကြားတယ်လို့ရှုဖို့ရာအာထုတ်တာကသမ္မာဝါယာမမဲ့ခင်ကြားတယ်လို့ရှုလိုက်တာက ဗာမဲ့ခင်လဲတမ္မာတတိမဲ့ခင်ကြားရတဲ့အရာပေါ်မှာ စိတ်ကလေးတည်ငြိမ်နေတာကတမ္မာတမာတိမဲ့ခင်တခါတရံမှာ စိတ်ကလေးကအပြင်မဲ့လွင့်မှုရာ အာထုတ်နေတာကိုအလွတ်မခံမင်းနဲ့ကြားစိတ်ပေါ်ကိုပြန်ပြီးစိတ်ကလေးတစ်ခုကဥတည်တင်ပေးလိုက်တော့အဲ့ဒါကတမ္မာသင်္ကပ္ပမဲ့ခင်ဟုတ်ကဲ့လားဒီတော့ကြားယုံမြကြားယုံမြသဘောလေးသိတာက တမ္မာဒိဋ္ဌိမဲ့ခင်တခါကြားစိတ်ရော ကြားရတဲ့အတန်ရောပြက်ခနဲ့ပြက်ခနဲ့ပြက်ခနဲ့တစ်စစ်စီတစ်စစ်စီ ကြကြသွားတယ်လို့သိတာကဒါကတော့တမ္မာဒိဋ္ဌိမဲ့ခင် ဟုတ်တယ်မဟုတ်လားအဲ့ဒါလို့သိနေတဲ့အခိုင်မှာမကောင်းတဲ့စကားတွေပြောဆိုခြင်းမှရှောင်ခြင်းနေတာကဗာမဲ့ခင်လဲသမ္မာဝါစာ မကောင်းတဲ့အလုပ်တွေပြုလုပ်ခြင်းမှရှောင်ခြင်းနေတာကသမ္မာကမ္မန္တမကောင်းတဲ့အတ္တမူဝါညောင်းရှောင်ခြင်းနေတာက တမ္မာအာဇီဝဒီတော့ရှောင်ကျင်ခြင်းအပြင်တမ္မာဝါစာကမ္မန္တအာဇီဝမဂ္ဂင်၃ပါးပြည့်စုံတယ်တရရှုခြင်းမှာမဂ္ဂင်၅ပါးကပါဝင်တယ်ပေါင်းတော့မဂ္ဂင်ဘယ်နှပါးလဲ၈ပါးဆိုတော့ဒီကြားတယ်ကြားတယ်နဲ့ရှုပြီးတော့အတန်နဲ့ကြားစိတ်ရဲ့ဖြစ်ပြီးပြဲလို့မတည်မြဲတဲ့သဘောဆင်းရဲတဲ့သဘောအတ္တမဟုတ်တဲ့သဘောတွေကိုသိသိသွားတဲ့ကျင့်စဉ်ကို မဲ့ခင်ရှစ်တန်အကျင့်မှမခေါ်နိုင်ဘူးလားမေဇိမပฏิပဒအလယ်လန်းအကျင့်မခေါ်နိုင်ဘူးလားခေါ်နိုင်တယ်ကဲဒါဖြင့်နောက်ဘလို့များခေါ်နိုင်သေးလဲဟမ်ပါတယ်ကောဇရတံပဇင်နဲ့အတ္တမောဟတံပဇင်ကျင့်စဉ်လားပြီးတော့ဘယ်လိုခေါ်နိုင်သေးသလဲ ဝိပဿနာကျင့်စဉ်လို့တော့မခေါ်နိုင်ဘူးလားအဲမလေးအဲ့ဒါမိတ်ထားတယ်နော်နီးရနဲ့ဝေးနေနော်ဟုတ်ကလားဝိပဿနာကျင့်စဉ်ကတ္တာမြတ်တရားဘယ်လိုခေါ်နိုင်နေတော့တတိပဌာန်ကျင့်စဉ်ကပါသွားပြီလေ။ကံပေါ်ခြင်းတခြားဘယ်လိုခေါ်နိုင်သေးလဲ။ အတော်မြင်တဲ့ပေါ်ရှင်ကိုမေးရတယ်လွယ်လွယ်လေးပါတကားပိတ်ကျင့်စဉ်ဘောခိုင်ဟမ်မဟုတ်လားတကားပိတ်ကျင့်စဉ်မခေါ်နိုင်ဘူးလားနာတကားကိုတတိတကရနဲ့ပိတ်တာမဟုတ်လားမျက်စိတကားကိုတတိတကရနဲ့ပိတ်တာမဟုတ်လားမျက်စိနာနာရှာကိုစိတ် ဣန္ဒြေ6ပါးတကား6ပေါက်တတိတကရွဲ့နဲ့ပိတကားပိတ်ခြင်းတယ်မဟုတ်လားအဲတကားပိတ်ခြင်းတယ်ဟိုဟာဒီမှာတကားပိတ်ခြင်းတယ်မဟုတ်တရားလဲတကားပိတ်ခြင်းတယ်မယ်ဘယ်သူကများ တကားပိတ်ခြင်းတယ်လို့ပြောခဲ့တော့ဩဘုရားကတဲ့တဲ့ဟောခဲ့တယ်ဣန္ဒြေယေတုဂௌတဒွာရတာတဲ့ ဣန္ဒြေတုဣန္ဒြေ6ပါးတကား6ပေါက်တို့၌ဂုတ်တဒွာရတာပိတ်ဆို့အပ်သောတကားပေါက်ရှိသည်ဟောတိဖြစ်၏တဲ့ဒါပြောတာဟဲ့တကားပိတ်ကျင်စဉ်ဆိုတာဘယ်သူပြောခဲ့တာညသာဘုရားဟောခဲ့တာဣန္ဒြိယတံဝရအဲ့ဒါမှဒီဒေသနာမှာရှေရှေလျားရလေးဟောတယ်ဘယ်လိုဟောတယ်လဲဆိုတော့သကုဏရူပံဒိဋ္ဌဝါ နာနိမိတ်တကာဟိဟောတိနာနုပြင်းစနကာဟိဟောတိသကုဏမျက်စိဖြင့်ရူပအစင်ကိုဒိဋ္ဌဝမြင်ရသည်ရှိသောနိမိတ်တကာဟိမြင်ရတဲ့အစင်ရဲ့ပုံသဏ္ဍာန်အကျမ်းစာကိုစိတ်၌ယူလေးရှိသည်နာဟောတိမဖြစ်တဲ့မြင်ရတဲ့အရာရဲ့ပုံသဏ္ဍာန်အကျမ်းစာစိတ်ထဲပေါ်အောင်မယူဘူးတဲ့ နာနုပြင်စနကာဟိဟောတိအနုပြင်စနကာဟိမြင်ရသောအရာဤအသေးစိတ်တဘာဝကိုစိတ်၌ယူလေရှိသည်နာဟောတိမဖြစ်မြင်ရတဲ့အရာရဲ့ပုံသဏ္ဍာန်အကျမ်းစာလည်းစိတ်ထဲမပေါ်ဘူးတဲ့အကျမ်းစာမပေါ်ဘူးဆိုတော့အနုစားကလည်းဘိုးမပေါ်တော့တာပေါ့အကျမ်းစာမပေါ်ဘူးဆိုတာကဆိုကြပါစို့မြင်လိုက်တဲ့အခါကျတော့ မြင်နေမြင်နေနဲ့ရှုတော့ရှုအားသေးနေတဲ့ခါကျတော့ဩခေါင်းတစ်လုံးလက်နှစ်ချောင်းခြေထောက်တစ်ချောင်းနဲ့မတ်တက်ကြီးသွားနေတဲ့လူပဲလို့ဟောပုံသဏ္ဍာန်အကျမ်းပေါ်သွားတယ်ဒါရှုစိတ်အားသေးသွားလို့အာမသေးပဲနဲ့ရှုစိတ်ကအတင်းတွန့်ရှုလိုက်မယ်မြင်နေမြင်နေမြင်နေမြင်နေမြင်နေနဲ့အတင်းတွန့်ရှုပြလိုက်မယ်အတင်းတွန့်ရှုပြလိုက်ပြီဆိုလို့ချင်းဟိုမြင်စိတ်ကသူကကြာကြာနာနာမမြင်ရတဲ့အတွက်လက်တွေကောင်းနေနှာခေါင်းတွေဘာတွေ तू မတွေ့ရတော့ဘူးပုံသဏ္ဍာန်ကိုမရှိတော့ အဲပုံသဏ္ဍာန်မရှိရင်လူလို့လည်းမသိဘူးခွေးလို့လည်းမသိဘူးနတ်လို့လည်းမသိတော့ဘူးမသိတော့လူခွေးနတ်မသိတဲ့အတွေ့ပုဂ္ဂိုလ်တ attva လို့ယူဆအောင်မလားအဲမယူဆဘူးမယူဆတဲ့အခါကျတော့အဲ့ဒီပုံမှာတာယာတတ်မဲ့မှုစိတ်ဆိုးစိတ်ပြတ်မှုတွေရှိအောင်မလားမရှိဘူးဒါပုံသဏ္ဍာန်ပညာအကျဉ်းစားမယူစိတ်ကမယူလို့တကယ်လို့များအကျဉ်းစားစိတ်ကသွားယူလို့မလို့ဩခေါင်းနေပါလားပခုံးနေပါလားလက်နှချောင်းနေပါလား ခြေထောက်နှချောင်းနဲ့ပါလား။အော်သပင်ကလည်းပါသေးတာအတူလားအရှိလားအာအတူတွေများတယ်။ဟုတ်လား။ပုံသလားအကြမ်းမြင်လားအနုစားလား။အကြမ်းမြင်ဟောအဲ့ဒါပေါ်ပြီဆိုမှတခါရှုအားကသေးနေပြန်ပြီဆိုလို့ရှိရင်အကြမ်းမြင်နေရတော့မလား။အနုစားအထိမသွားဘူးလား။သွားတော့အော်မျက်ခုံးကဘယ်နဲ့မျက်လုံးကဘယ်နဲ့နှာခေါင်းကဘလို့ဟုတ်ကဲ့လား။နှာခမ်းကဘယ်နဲ့နှရွက်ကဘလို့စိတ်နှကကြီးပါလားမပါဘူးလားဒါလည်းပါအောင်မှမဟုတ်လား။ ဟမ်အသေးစားအနုစားကြတော့အဲ့ဒါသပင်ကလည်းကောက်ကောက်ကွေးကွေးလားဖြောက်မြောင်လားမျက်ခုံးမဖုံးနေသလားမျက်လုံးနှိုက်နေသလားဒါလည်းပါအောင်မှာပဲမဟုတ်လားအဲကြောင့်အနုစိတ်သွားပြီဆိုတော့ gain ตายာတတ်မဲ့တဲ့စိတ်မပေါ်တော့ဘူးလားပေါ်တော့တယ်စိတ်ဆိုးစိတ်တဲ့စိတ်တဲ့စိတ်ကမပေါ်တော့ဘူးလားအဲကြောင့်အဲ့ဒါလို့အနုစိတ်လဲစိတ်ထဲကမယူမိစေနဲ့တဲ့ အခုနပြောသလိုပုံသဏ္ဍာန်အကြမ်းမြင်လဲမယူမိစေနဲ့တဲ့အဲ့ဒါလိုမယူမိအောင်ဘာလုပ်ရသလဲလို့ဆိုတော့သက္ခုံတရိယေသက္ခုံတရေသည်ဟုသောမျက်စိ၌တံဝရံစောင့်စည်းပိတ်ဆိုခြင်းသို့အပိစတိရောက်၏သက္ခုံတရေဆိုတဲ့မျက်စိကိုစောင့်စည်းပိတ်ဆိုပါဘာနဲ့လဲဆိုတော့တတိတဲ့တတိနဲ့စောင့်စည်းပိတ်ဆိုပါဆိုတော့လွယ်လွယ်ပဲမြင်နေမြင်နေရှုုံမဲ့ ပဂရိတကပိဋ္ဌာမဟိုဘာလဲဂလန်ကြီးဟိုချဒီချနေချနေရသေးတယ်အခုဟာချစရာလိုသေးလားမလွယ်ဘူးလားဘယ်လိုလုပ်ရုံမလဲအဲမြင်နေမြင်နေမြင်နေနဲ့ရှုရုံလေးပဲအဲ့ဒါလိုရှုလိုက်တာနဲ့ပဲပုံသဏ္ဍာန်အကျမ်းစာမယူတဲ့အတွက်ပညာမထင်ဘူးအဲ့တော့အကျမ်းစာစိတ်ကမယူမိတော့အနုစာလည်းစိတ်ထဲမှာမပေါ်လာတော့ဘူးဒီတော့ဘာကိလေသာဖြစ်အောင်မလဲ မဖြစ်တော့ဘူးမြင်လင်းမြင်ချင်းလည်းငင်းရှုလင်းမြင်ယုံတင်ရပညာမထင်အဲ့ဒီမြင်ယုံတင်ရဆိုတာဒိဋ္ဌိဒိဋ္ဌမတ္တမဲယုံနံကွယ်လျက်ဖြစ်ပြည့်သိမြင်အနိစ္စဒုက္ခသဘောထင်ဝဒုက္ခမုတ်ချငြိမ့်သည်ပင်ဟုတ်သလား ဆိုမြင်လေမြင်ခြင်းလည်းငင်းမှတ်လင်မြင်ယုံတင်ရပညာမထင်ယုံနံကွဲလျက်ဖြစ်ပြက်သိမြင်အနိစ္စဒုက္ခသဘောထင်ဝတ္တု တ်စွာဘုရားလက်ထက်ကဘိက္ခုနီတွေတိမ်ထဲမှာဥပုပ်ပြုတိမ်ထဲမှာဥပုပ်ပြုကြတော့ဥပုပ်ပြုပြီးတော့ပြန်ထွက်လာပြန်ထွက်လာတော့တိမ်အပေါက်ဝါကတကားတိုင်းနှစ်တိုင်းမှာအလွန်လက်ရမြောက်တဲ့ဘဘူးသမားတယောက်ကဘဘူးယုတ်ထုထားတယ်ဘဘူးယုတ်ထုထားတော့ဘဘူးယုတ်က အမတန်တန်မာတဲ့အမျိုးသားယုတ်ကြွက်သားတွေအဖုအထစ်တွေထလို့ဂရောင်းကြိုက်ထားတာတဲ့တော့လက်ရကအမနာမြောက်တော့အယုတ်ကြည့်လိုက်တယ်ဆိုတကယ့်ကိုလူထင်ရတယ်ဒါနဲ့ဩဘာဘာဘသူတွေဘာလောက်တာတဲ့ဘိက္ခုနီတွေဘာလောက်တာတိန်နဲ့ ဥပုပ်ပြူတာဥပုပ်ပြူပြီးပြန်ထွက်လာကြတယ်ပြန်ထွက်လာပြီးတော့ကိုเจ้าကိုပြန်ညတဲ့အခါကျတော့ဘေကုဏီမတယောက်ကအဲ့ဒီတကားတိုင်တတိုင်နာကမှမတ်တရက်ပြီးတော့အယုတ်ပဲလှည့်ပြီးတော့ရုပ်ကိုသွားကြည့်တယ်ကြည့်တော့ငြိမ့်နေတာပဲသူ့ဘောဘိက္ခုနေတွေကမလမကရောက်သွားပြီ သူ့ဟိုကရက်ဆောင်နေတယ်ဒီကမလှုပ်သေးဘူးကြည်တော့ရှိသေးတယ်ဒါနဲ့ဟိုဘဲကူနီတွေကစိတ်မရှိတော့သွားပြီးတော့တယောက်ကခါတို့ခေါ်လိုက်တယ်ဟိုရှင်မလာလေဘယ်နဲ့ကြောင့်ကြာလှရည်လားလို့ခါတို့လိုက်တယ်ခါလည်းတို့လိုက်ရောအဲ့ဒီကရက်နေတဲ့ပုဂ္ဂိုလ်ကြီးကဘုံကနေလဲသွားတယ်ဘုံကနေလဲသွားလို့ကြည့်လိုက်တော့အသက်ကမရှိဘူး မောင်အာကာမြင်အဲ့ဒီဘိက္ခုနီဘာကြောင့်သိတာလဲဟမ်ဘာကြောင့်သိတာလဲဘုန်းနဲ့လဲတော့အသက်မရှိဘူးသွားကြည့်လိုက်တော့ဟမ်စွဲလန်းတဲ့စိတ်ဘာကိုစွဲလန်းတဲ့စိတ်ဩရုပ်ထုကြီးတောင်စွဲလန်းတဲ့ကိုနော်ဒါဖြင့်ဧကန္နဒီဘိက္ခုနီဟာတကားပိတ်တော်တော်ကောင်းပုံရတယ် ဟမ်ဟာတကားမပိတ်လို့အေးဘယ်တကားတော့ဘယ်တကားတော့မျက်စိတကားမပိတ်လို့ဟုတ်ကဲ့လားသူကသွားကြည့်လိုက်တော့ကြည့်တာကသေးသေးချာချာကြည့်တော့ပုံသဏ္ဍာန်ပညာမထင်မဲနေပါမလားထင်ယုံနေအကြမ်းမြင်ထင်ယုံနေဟုတ်ပါမလားအဲအနုစိတ်ပါထင်လားအနုစိတ်ထင်ပြီးတော့သူ့စိတ်ထဲကအသက်သွင်းကြည့်လိုက်အောင်ပါမဟုတ်ဘူးလားနော် အနုစိတ်ထင်လားအသက်သွင်းကြည့်လိုက်တဲ့အခါကျတော့သူ့စိတ်ထဲမှာခုနပြောတဲ့တတ်မဲ့တဲ့စိတ်တွေပြင်းပြင်းထန်ထန်ဖြစ်လာတော့အဲ့ဒီတတ်မဲ့တဲ့စိတ်တွေသူနိုင်အောင်မထိန်နိုင်တော့တတ်မဲ့တဲ့စိတ်ကြောင့်လောင်ကျွမ်းပြီးတော့သေတာတဲ့ဆင်းရဲသလားချမ်းသာသလားတကားပိတ်တာပိတ်လို့လားမပိတ်လို့လားအဲ့ဒါကြောင့်တကားပိတ်ဖို့မလိုဘူးလားဒါကြောင့်မလို့ပဲ လင်းလင်းကကြော်ကြော်ကိုပြောတာမင်းအိတ်တာဟုတ်ပါရဲ့တကားပေါက်ကြီးကဖွင့်မထားနဲ့နော်မင်းအိတ်တာဟုတ်ပါရဲ့တဲ့တကားပေါက်ကြီးကဖွင့်မထားနဲ့တကားပိတ်အိတ်တဲ့ဘာကြောင့်လဲဆိုတော့လူရောပစ္စည်းရောတည်သွားမစို့လို့တဲ့အဲ့လိုသေရုံဆိုတော့ဗာသေးရဲ့ကွယ်အခုတော့အသက်ပါသေမသွားဘူးလားနော်ပိတ်လို့လားမပိတ်လို့လားအိန္ဒြိယတံဝရရှိလို့လားမရှိလို့လားမရှိလို့ အာကာရဲ့ဒီနှုတ်နိုင်သွားမယ်ဆိုလို့ရှိရင်မင်း၄နိုင်ငါတရားပြီးပါမှာဟမ်မပြီးဘူးအေးငိုက်မဲ့ကြောင်ပြီတော့နော်အဲ့ဒီမှာမြင်လင်းမြင်ချင်းရှုခြင်းกินလင်းမြင်ုံမရပညာပေါ်ထင်အဲ့ဒီဘိက္ခုနီမရှုတဲ့အတွက် အဲ့ဒီအယုတ်ရဲ့ပုံတရံပညာကြီးသူ့စိတ်ထဲမှာယောက်ျားပဲဆိုပေါ်မလာဘူးလားပေါ်လာတယ်မြင်ယုံမရပညာပေါ်ထင်းကိုင်အမလေးလှလိုက်တဲ့အယုတ်အိုးအသက်တရားတော့ဝင်လာပါလှုပ်ရှားနေပါပြီကောဟောဖြစ်လာဟုတ်ကဲ့လားအဲ့တော့ကောင်းခံစားလားဆိုးခံစားလားကောင်းခံစားဟုတ်ကဲ့လား ဝေဒနာပစ္စယခံစားမှုဟုသောအကြောင်းကြောင့်ဘာဖြစ်ပေါ်သလဲတဏှာလိုခြင်းတတ်မဲ့နှစ်သက်တဲ့သဘောဖြစ်ပေါ်သည်ဘသူကဘသူပေါ်ဖြစ်တာလဲအယုတ်ပေါ်မှာဖြစ်သည်ဩအယုတ်လည်းသူဟာသူအေးအေးမနေရဘူးเนาะဒုက္ခဒါဖြင့် တဏှာပစ္စယတာမန်လိုခြင်းတတ်မဲ့နှစ်သက်မှုသောအကြောင်းကြောင့်ဥပါဒါနံနေရာကမရွှေ့နိုင်အောင်ဆွဲလမ်းမှုဖြစ်ပေါ်၏ဟုတ်သလားနေရာကရွှေ့နိုင်သေးလားမရွှေ့နိုင်တော့ဘူးဘာကြောင့်တော့ဆွဲပြီးလမ်းထားလိုက်တာဘယ်မှကိုမရွှေ့တော့နော် ဥပါဒနာပစ္စယဆွဲလမှုဟူသောအကြောင်းကြောင့်ဘဝပြုလုပ်မှုကာမဘဝဖြစ်ပေါ်၏သူဒီနေရာမှာဘာပြုလုပ်တယ်လဲဆိုတော့ကာယကံဘယ်ကာယကံလဲဆိုတော့နေရာကရွှေ့မသွားတဲ့ကာယကံလောက်တာအလုံးဘဝဟုတ်ကဲ့လားဒါပေမဲ့အဲ့ဒီတည်းသူဟာစခန်းကရပ်သွားရတယ်နှလုံးမိလောဘမိလောင်ကျွမ်းလိုက်တဲ့အခါကျတော့တခါတည်းမတ်တရကြီးသေးနေတယ်ဟိုဘိက္ခုနီတွေကသေမှမသိဘူး တော်တော်အားသေးတဲ့မီးနော်မတ်တရားကြီးသေးနေတာအမတန်ထက်တဲ့ဓာတ်နဲ့တူတယ်ဒီလောဘတဏှာအမတန်ထက်တဲ့ဓာတ်နဲ့တူတယ်ဘာကြောင့်လဲသူလောင်လို့အင်အားကောင်းပြီဆိုလို့ရှိရင်သေမှမသိအောင်ကိုသေးနေတယ်အမတန်ထက်တဲ့ဓာတ်ကလည်းဓာတ်အမတန်ထက်ပြီဆိုတဲ့အခါကျတော့ငပြောပင်ကို တိကနေနေအောင်ပိုင်းချလိုက်တယ်ဟောမပြောပေဘယ်နဲ့နေတော့ပြတ်မှမသိဘူးလဲသွားလားမလဲဘူးအခုအဲ့လိုဖြစ်နေမဟုတ်လားဒါကြောင့်ဒီတဏှာလောဘဟာအင်မတန်ထက်တဲ့ဓာတ်နဲ့မတူဘူးလားကြောက်စရာမကောင်းလားအဲ့ဒီဓာတ်မပေါ်ရအောင်မလုပ်ရမလဲတကားပိတ်ဟုတ်ကလားမလုပ်ရမလို့တကားပိတ်ဘယ်လိုပိတ်မလဲ မြင်ရင် မြင်တယ်လို့ရှုပါကြားရင်လည်းကြားတယ်လို့ရှုပါနားရင်မှုရင်လည်းနားနဲ့မှုတယ်လို့ရှုပါမြင်ရင်မြင်လင်းမြင်ခြင်းရှုခြင်းကင်းလင်းမြင်ယုံမရပညာပေါ်ထင်ခံစားတတ်မဲ့စွဲလျက်တီလေဝိဒုက္ခမုတ်ချရှင်မည်ပင် ဒါဖြင့်အခုနဘေကုဏီမတ်တရကြီးသေးတော့သူသေးသွားတော့သူဘယ်ရောက်သွားမလဲဘာလို့ငရဲရောက်อ่ะအာဆွဲလမ်းမနဲ့ဒီလိုမင်းတို့ကလည်းတဲငရဲပို့ကျင်တာဟိုးကွနော်အော်သူပြည့်နေသူရောက်တာအေးသူဆွဲလမ်းမနဲ့သူရောက်တာအင်းအင်းဟုတ်ပြီဆိုမြင်လင်းမြင်ချင်းရှုချင်းကင်းလင်းမြင်ယုံမရပညာပေါ်ထင်မြင် ခံစားတတ်မဲ့ဆွဲလျက်ဒီလင်ဝိဒုက္ခမုတ်ချရှိမည်ပင်မြင်လင်းမြင်ချင်းရှုခြင်းကင်းလင်မြင်ယုံနေမြင်ယုံမရပညာပေါ်ထင်ခံစားတတ်မဲ့ဆွဲလျက်ဒီလင် ဝိဒုက္ခမုတ်ချရှိမည်ပင်ဝိဒုက္ခမုတ်ချရှိမည်ပင်သို့ ဂါဘိဝါဒကျင့်သုံးလို့လားမကျင့်သုံးလို့လားမကျင့်သုံးလို့အဲ့တော့တဂါဘိဝါဒကျင့်သုံးဖို့မလိုဘူးလားလိုသည်အဲ့ဒီကျင့်သုံးတာဟာခုနအပ္ပန္နကအကျင့်တွေကတခုပဲတဲ့ဟုတ်ကဲ့လားဘာကျင့်သုံးတာလဲတကားဘိဝါရကျင့်သုံးတာမျက်စိနားနှာရှာကိုယ်စိတ်ဓာရ6ပါးတကား6ပါးတတိနဲ့ပေဟုတ်သလားအိန္ဒြိယသံဝရခေါ်တယ်ဘာခေါ်လဲ ဆိုမျက်စိနာနာရှားကိုစိတ်အိန္ဒြေ6ပါးတကား6ပေါက်တတိနဲ့ပေမျက်စိနာနာရှားကိုစိတ်အိန္ဒြေ6ပါးတကား6ပေါက်တတိနဲ့ပေသို့ အဲ့ဒါပြီးတဲ့အခါကျတော့ဒုတိယအကျင့်ကဘာလဲဆိုတော့ဘောဇနေမတ္တညုတာတဲ့ဘောဇနေအစအသော၌မတ္တညုတာအတိုင်းရှိကိုသိရခြင်းသည်လေဟောတိဖြစ်၏ဒါလည်းအင်္ဂါတစ်ပါးတဲ့အစအသောမှာအတိုင်းရှိသိပါတဲ့အစအသောအတိုင်းရှိသိပါဆိုတာတာမန်အဖြစ်ပြောရမယ်ဆိုရင်တော့မတဲ့တာမစားနဲ့ မဟုတ်ဘူးလားနော်သမာအဖြစ်ပြောရင်ဘယ်လိုလဲမတဲ့တာမစားနဲ့တခါနောက်တစ်ချက်ပြောရမယ်ဆိုတဲ့တာပင်ဖြစ်တော်လဲလျှော့စားဩဟုတ်ကဲ့လားနောက်တစ်ခုကဘယ်လိုလဲအဲတဲ့တာပင်ဖြစ်တော်လဲလျှော့မစားဘဲနဲ့ပြည့်အောင်တင်းအောင်စားရင်ဘာဖြစ်မလဲဟမ် ရင်ပြေးပါလေဗျာအဲ့ဒါနဲ့ပဲနေသာမစားနိုင်တော့ဘူးနော်ရင်ပြေးပါပြီဗျာတဲ့အဲ့ဒါလျှော့မစားလို့မလို့မနေ့ကလျှော့မစားမိလို့မလို့နင်းနေနေသာလွတ်သွားတယ်လေကြော်ကြော်အဲ့ဒါဘောဇနိမတ်တိညုတာရှိလို့လားမရှိလို့လားမရှိလို့နော်မယုံမရှိနဲ့ကြော်ကြော်ကိုတွေ့ဟုတ်ကဲ့လားနေရရှိပြီလားဩညာ စဉ်းစားကြည့်ရောစဉ်းစားကြည့်ရောအဲ့ဒါကိုရွေကိုရွေဘဝသင်္ကန်းစာတွေနော်ဘဝသင်္ကန်းစာတွေအစားအသောက်မှာအတိုင်းရှိသိခြင်းတဲ့သို့တော့အဲ့ဒီနှစ်ချက်လဲဟုတ်တယ်ဒီမှာကျမ်းဂန်မြတ်စွာဘုရားမိန့်ကြတာကတော့ဒီလိုဘောဇနေမတ္တညုတာတိပฏิသင်္ခာယောနိသော ပိဏပါတံပတိဒေဝာမိနေဝတဝါယနမတာယနမန္တနာယနဝိကုသနာယယာဝဒေဝဣမတကာယတာထိတိယယာပနာယဝိဟိတုပရတိယဗြဟ္မစရိယနုခာယဣတိပုရာနိသဝေဒနံပတိဟင်္ဂာမိနဝင်သဝေဒနာနာဥပါဒေတာမိယာတရာသဘွေမေဘဝိတတိအနဝိဇာဒါသဖာတုဝိဟာရောစာအဲ့လိုဆင်ញင်ပါတဲ့ဒါ ဘောဇင်မှာအတိုင်းရှိသိတာနားလည်တယ်မဟုတ်လားဟောဤသည့်စားပွဲအမေမေကို မြူရဲမှန်ကြွလှပရည်စင်ပြဖြိုးခြင်းငါမသုံးပါဘူးလေးပြာတတ်ဆောင်ဤကိုကောင်သည်ရှေးအောင်တီလျက်အသက်မြတံမမောပါညာဘုရားသာသနာကျင့်နှပြကိုကျင့်မှနိုင်စေဝေဒနာဟောင်းသည်မဖြစ်စေရ ရာပိုက်မြာလေးခတ်သိမ်းပြေကိုမဖြစ်လေအောင်ချမ်းမြေအောင်ဟုသုံးဆောင်မိဝဲပါသတည်းဟုတ်ကဲ့လားအဲ့ဒါဟာဘောဇနိမတ္တိညုတာတဲ့အစာအသောက်မှအတိုင်းအရှိသိတယ်ဆိုတာနှမျိုးတဲ့ပဋိဂဟနေမတ္တိညုတာပရိဘောဂေမတ္တိညုတာတဲ့နှမျိုး ပဋိက္ခဏေခံယူမှု၌မတ္တညုတာအတိုင်းရှိသိခြင်းပရိဘောဂေသုံးဆောင်စားတောက်ခြင်း၌မတ္တညုတာအတိုင်းရှိသိခြင်းအခုလို့ဆင်ញင်စားတာကသုံးဆောင်တဲ့အခါမှာအတိုင်းရှိသိတယ်လို့ခေါ်တယ်တဲ့ပရိဘောဂေမတ္တညုတာတခါကြီးတွေလက်အုပ်ချီကြလက်အုပ်ချီကြဟိုနဲ့ဒီမှာတရားမနာဘူးလို့ဖြစ်နေတယ်ကိုယ်ကိုယ်ကာယနဲ့ ဒီတော့ပဋိက္ခဏိမတ္တညုတာဆိုတာအတိုင်းအရှိမှခံယူမှုမှအတိုင်းရှိသိပါတဲ့အတိုင်းအရှိသိရင်ဘာဖြစ်တယ်လဲလို့ဆိုတော့အနုပန္နိသလာဗံဥပ္ပန္နံဟောတိဥပ္ပန္နိသလာဗံဘယောဘာဝယဟောတိအတိုင်းရှိသိရင်တဲ့အနုပ္ပန္နမဖြစ်ပေါ်သေးသောလာပင်သလတ်လာပါသည်လဲဥပ္ပန္နဟောတိဖြစ်ပေါ်လာ၏တဲ့ ဥပ္ပန္နံဖြစ်ပေါ်ပြီးသောလာပင်စလတ်လာပါတိတိဘိယောဘာဝါယတိုးပွားလာ၏တဲ့အဲ့ဒါမှတ်တာကြောကြောခံယူမှုမှာအတိုင်းရှိသိရင်တဲ့မဖြစ်ပေါ်သေးတဲ့လတ်လာပါလေဖြစ်ပေါ်လာတော့တာပဲတဲ့ဖြစ်ပေါ်ပြီးတဲ့လတ်လာပါတွေလည်းတိုးပွားလာတော့တာပဲတဲ့ဘာမှ အတိုင်းရှိသိတာလဲခံယူမှုမှာအတိုင်းရှိသိတာဟုတ်ကဲ့လား ရှင်းအသီဟိုကျွန်းမှာဓမ္မိကတိုက်တာဆိုတဲ့ဘယင်ကြီးအုပ်စိုးနေတဲ့အချိန်အနုရာဒမြို့အနုရာဒမြို့ဆိုတာဒီဟိုကျွန်းမြောက်ပိုင်းမြောက်ပိုင်းလို့လည်းမခေါ်နိုင်ပါဘူးအလယ်ပိုင်းခေါ်ရမှာပေါ့လေသာသနာအင်မတန်ထွန်းကားတဲ့မြို့ရှိကရှိကအခုတော့ဒီလောက်မဟုတ်တော့အဲ့ဒီမှာကျောင်းညီသုံးကျောင်းရှိတယ်မဟာဝိဟာရဝါဒီကျောင်း အဗျာခိရိဝါဒီကျောင်းဇေတဝနာဝါဒီကျောင်းလို့ကျောင်း၃ကျောင်းရှိတယ်အကြီးတွေပဲကျောင်းဝင်းကြီးတွေကြီးတွေပဲကျောင်းဝင်းကြီးတွေလည်းလှည့်ကြည့်တာကိုပဲမော်တော်ကားနဲ့လှည့်ကြည့်ရတယ်အခုကျန်းနေတဲ့အပျက်စီးတွေမှာကိုပဲမော်တော်ကားနဲ့လှည့်ကြည့်ရတယ်အဲ့လောက်ကြီးကျယ်တယ်မဟာဝိဟာရဝါဒီကျောင်းတိုက်ကြီးဆိုတာကအခုဗမာပြည်ကဗုဒ္ဓဘာသာနဲ့တူတဲ့ထေရဝါဒဗုဒ္ဓဘာသာတွေကိုယ်ဝယ်တဲ့ကျောင်း အဗျာဂိရိဝါဒီဆိုတာကမဟာယာနတွေမဟာယာနဘုန်းကြီးတွေကြီးဆိုတဲ့ကြောင်းထို့တူပဲဇေတဝနဝါဒီဆိုတာလည်းပဲမဟာယာနတွေကြီးဆိုတဲ့ကြောင်းဘယင်တွေကထေရဝါဒဘယင်တွေဆိုတော့မဟာဝိဟာရပဲအားပေးတယ်ဒီတော့ဒီဓမ္မိကစိတ်တမင်းလက်ထက်မှာဘယင်စီကိုတောင်ပိုင်းကတီယိုကျွန်းတောင်ပိုင်းကထညက်တွေ ထညက်တယ်ဆိုတာသူတို့စီမှာဟိုရင်းထညက်တော့မရှိပါဘူးထန်းထညက်တော့မရှိဘူးမင်းဘောထညက်တယ်အဲ့ဒီမင်းဘောထညက်တွေပို့လိုက်တာပဏာကာရလက်ဆောင်ပေါ့လေလက်ဆောင်တော့ဆက်သားလိုက်တာလှဲအစီးလိုက်900ဘယ်နှစီးတော့နည်းနည်းပဲတီဗီရင်အဲ့ဒါကောင်းစားနိုင်မှာအဲ့ဒါရတဲ့အခါကျတော့ဘယင်ကဝမ်းသာသွားတယ်အေးဟန်ကြလိုက်တာဟဲ့မုံမြတ်တဲ့ လက်ဆောင်ပဏ္ဏတွေပဲအဲ့ဒီတော့ gain အစီ900တဲ့က250တော့နန်းတော်တွေကထညက်ကိုတော်မှသွင်းထားလိုက်250တော့မဟာဝိဟာရကျောင်းနဲ့မောင်းလူလိုက်တန်ဃာတော်တွေအဲလူလိုက်တယ်လူလိုက်တော့ဘယင်ကပြောလိုက်တယ်ကဲသွားလှုံနေမှာတန်ဃာတော်တွေဝေဘာနိကပြုတဲ့အခါကျတော့တို့လဲလာခဲ့မယ် ဒါနဲ့ညနေပိုင်းကျတော့ဘယင်ကသွားတယ်သွားတော့ဟိုမှာတန်ခါ12000ထညက်တွေဝေးနေတာဝေးနေတယ်ဆိုတာတဏှာကကြောင်းကပ္ပိယဝေယဝိသဆောင်တဲ့ပုဂ္ဂိုလ်ကတဏှာကနေပြီးလောင်းလှူနေတာဒါနဲ့ညနေကျတော့ဘယင်သွားတဲ့အခါကျတော့ဟိုမှာကြောင်းဝေယဝိသဆောင်တဲ့ပုဂ္ဂိုလ်တွေကထညက်တွေလောင်းနေတန်ခါတွေက တပိတ်တွေနဲ့သာပြီးထညက်လူခံကြတယ်။ဒါအဲ့ဒီမှာသွားပြီးစီမံတဲ့မင်းကြီးယောက်ျားကဝေယဝဇ္ဇတွေကိုပြောတယ်။ဝေယဝဇ္ဇတို့ဘယင်ဆိုတာပြည့်ပြည့်ဝဝလောင်းညင်ကြတာဒါကြောင့်မို့လို့ပြည့်ပြည့်ဝဝပဲလောင်းပါဆိုပြီးတော့အပြည့်လောင်းခိုင်းတယ်တပိတ်နဲ့အပြည့်အပြည့်လောင်းခိုင်းတယ်။ဒါနဲ့ပြည့်ပြည့်လောင်းတော့ဘယင်ကလည်းပြောတယ်ဟုတ်တယ်ပြည့်ပြည့်ဝဝလောင်းသို့တော့ နည်းနည်းပဲခံယူလိုတယ်ဆိုတဲ့ပုံကိုများတွေးလို့ရှိရင်တော့တို့လျှောက်နည်းနည်းမခံရဘူးများများပဲခံယူရပြည့်ပြည့်ဝဝပဲဒါနဲ့အဲ့လိုလောင်းတော့တောင်ပိုင်းကစိတ်တလပပဒတောင်ကဆရာတော်တစ်ပါးကအဲ့ဒီမြောက်ပိုင်းအနုဒါရပုရခကြီးထွက်လို့အဲ့ဒီမှာရောက်လာဒီမှာလဲထင်းရဆွန်းလောင်းတဲ့အချိန်နဲ့တွေ့တွေ့နေတော့သူ့နောက်ကလည်းပဲ ကိုရင်လေးခုနှစ်နှစ်သားပါတယ်ကိုရင်မေးကြည့်တယ်ကိုရင်ကိုရင်ထင်ချင်းမစားကြင်ဘူးလားကိုရင်ကဘယ်နဲ့ဖြေတော့မစားခြင်းပါဖရာတဲ့တတိတော့မစားပါဖရာတဲ့ဒါတော့ဆရာတော်ကအေးမင်းကတော့လူငယ်မို့မစားဘူးပဲငါတော့လူကြီးဆိုတော့ခီးပန်းလှတယ်အဲ့ဒါညစ်တခဲတော့ငါစားခြင်းနဲ့ ထညက်တခဲတိတ်ကြီးကြီးမဟုတ်ပါဘူးသီးသီးလောက်ဆိုတော့ပါပြီသီးသီးဆိုတာသိတယ်လားဘလောက်ကြီးတယ်မြင်ဘူးလို့လားသီးသီးကိုကပိဋ္ဌဖလမတ္တံဂုလခန္ဓာနဲ့သီးသီးလောက်ကြီးတဲ့ထညက်ခဲတခဲရရင်တော့ပါပြီတဲ့လျှောက်သီးတာသာရှိတယ်မဟုတ်လားကဲအဲ့ဒီဖုံတော်ကြီးအဲ့ဒီဆရာတော်အဲ့ဒီထညက်ခဲကြီးတခဲလုံးစားမယ်ဆိုရင်ဘယ်နဲ့နေပါ့ ယဉ်ဘူးမှာပေါ့မဟုတ်လားဒါပေမဲ့ဒီဟိုကျွန်းမှာထင်ရခဲတွေဟာအဲ့လောက်ပဲကြီးတယ်သူတို့ထင်ရခဲတွေဟာမင်းဘောထင်ရအဲ့ဒါလိုပဲအကြီးကြီးတွေပဲတချို့လဲခပ်ပြားပြားခပ်ပြားပြားလဲအကြီးကြီးတွေပဲဘုန်းကြီးတို့စီနဲ့တော့တော်တော်ကွာတာပဲဒါနဲ့ကိုရင်ရဲ့တဲ့အဲ့ထင်ရခဲတစ်ခဲလောက်တော့သွားပြီးတော့လှူခံပါတဲ့ကိုရင်လေးကတပိတ်ကလေးသေးသေးလေးဒါလေးနဲ့ယူမှန်ပါဗျာဆိုထွက်သွားသူ့ဆရာတော့ ဝါဇင်လောက်ရောက်မဲ့နေရာသူကသွားပြီးတော့ပြဝင်ပြီးတော့ထညက်ဆုံးခါဆုံးကတော့သူ့လက်ရောက်လို့မလို့လောင်းတော့လောင်းတဲ့တကာကသူ့လောင်းတဲ့ခွက်ကြီးနဲ့အပြည့်ထညက်တွေကိုခတ်ပြီးတော့ချင်းလိုက်တယ်ချင်းလိုက်တော့ကိုရင်ကတကာကြီးတဲ့တကာကြီးဆိုပြီးတော့လက်ညှိုးလေးတစ်ချောင်းထောင်ပြတယ် ဒကာကြီးဒီလိုလေးထောင်ပြတယ်ထောင်ပြတော့လောင်းတဲ့ဒကာကြီးကပြောတယ်ကိုရင်သုံးနာရီခွဲသွားပြီတို့9မိနစ်ပဲကြာတော့တယ်ဟမ်အေး9မိနစ်အထိတော့ပြောမှာပါပဲဆက်ပြောမှာပါအဲဒါကိုရင်နဲ့ဘယင်ကအမိန်ပေးထားပါတယ်အပြည့်လောင်းရမယ်လို့ပြောတယ်ဒါကြောင့်မလို့အပြည့်ပဲ ခမဩတခါကြီးခဲ့တာဘယင်ဆိုတာမဟိဇာတရားအမတန်မြင့်မြတ်တဲ့စိတ်ထားနှလုံးသားရှိတော့တန်ဃာတော်ကိုလှူတယ်ဆိုတာဒါအပြည့်လှူကျင်တာဒါကိုရင်သိပါတယ်တဲ့ဒါပေမဲ့ကိုရဲ့ဥပ္ပဇ္ဇေဆရာ လူတာကဒါပဲလူတယ်ကိုရဲ့ဥပ္ပဇ္ဇေဆရာလူတာဒါပဲလူတယ်တဲ့အဲ့တော့ဒါပဲလောက်မှဆိုတော့အဲ့ထင်ရတခဲပဲလောင်းလိုက်ရတယ်သူကလောင်းမခံဘူး အဲ့ဒါကိုခါလန်းလန်းကကြီးညိုရင်အကဲခံနေတဲ့ဘယင်ကကြားတော့ကိုရင်လည်းထညက်ခံပြီးတော့ထွက်လာထွက်လာတော့ကိုရင်ဘယ်နဲ့ကြောင်ထညက်အပြည့်မခံတယ်လဲဟိုမှာအပြည့်လောင်းတာတပည့်တော်တို့ကအပြည့်လောင်းနေတာဩတခါကြီးတို့ကအပြည့်လောင်းနေမိမယ်လို့ခေါင်းကြီးဥပဒေဆရာ တခဲတဲ့လူကျင်တာအလိုရှိတာဒါကြောင့်မလို့တခဲပဲတော့ပြီဘယင်ကကြီးညိုးသွားတယ် gain တို့တန်ခါတဲ့ဒီလိုဒီကိုရင်လို့ပဋိက္ခဏိမတ္တညုတာခံယူမှုမှာအတိုင်းအရှိသိတဲ့ပုံကိုယ်တွေအတော်အများကြီးပါမှာငါကြီးညိုသားရေနန်းတော်မှာကိုရောင်နဲ့ထည့်ထားတဲ့တညက်လဲ250လဲသွားတိုက်ချီခဲ့လှူဟောထလှူတယ်တဲ့ကဲအဲ့ဒါကိုကျမ်းဂန်ကမှတ်ချက်ချတယ်ခံယူမှုမှာအတိုင်းရှိသိရင်တဲ့မဖြစ်ပေါ်သေးတဲ့လတ်လာပါလဲဖြစ်ပေါ်လာတာပဲတဲ့ဖြစ်ပေါ်ပြီးသားလတ်လာပါတွေလည်း တိုးပွားတော့တာပဲတဲ့ဒီပြင်ကလည်းအမှန်တရားတရားရှိတယ်ဒါကြောင့်မလို့အတိုင်းရှိသိပါတဲ့ကြောကြောအထူးသဖြင့်အတိုင်းရှိသိပါတဲ့နော်ဟုတ်ကဲ့လားအဲ့ဒီကိုယ်နဲ့အတူယူတာနော်ငွေငါးစားလဲလက်တစ်ချောင်းပဲထောင်းပြတစွန်းပေါ်ပါဟုတ်လားဒါနဲ့ အဲ့ဒီမှာဒီဘယင်ကြီးပဲတဲ့ဓမ္မိကတိတ်တဘယင်ကြီးပဲတဲ့ခါသားစားခြင်းလို့မို့လို့ခါသားတိတ်စားခြင်းတော့ဩငါခါသားစားခြင်းနဲ့ပြောလို့ရှိရင်တော့လူတွေကခါတွေဖမ်းလာတတ်ပြီးတော့လာပြီးလက်ဆောင်ပေးကြမှာခါတွေမြောင်များစွာသေတော့မှာပဲဒီပတ်ဝန်းကျင်မှာရာနဲ့ထောင်နဲ့ချီသေမှာပဲအဲ့တော့ပြောလို့မဖြစ်ပါဘူးဆိုစားခြင်းစိတ်ညိုသိပ်ပြီးကြိတ်မိတ်ထားတယ်မပြောဘူးတဲ့ စားကျင်စိတ်ကလည်းနေတိုင်းပဲဖြစ်တယ်နေတိုင်းပဲဖြစ်လဲဒီစိတ်မျိုးသိပ်ထားတယ်အဲ့ဒါဘလောက်ကြာသွားတယ်လဲဆိုတော့ဒီစိတ်မျိုးသိပ်ပြီးကြိတ်မိတ်ထားလိုက်တာ၃နှစ်ကြာသွားတယ်ချီးကျူးစရာမကောင်းလားနော်ချီးကျူးစရာကောင်းတယ်၃နှစ်ကြီးများတော့အောင်အင်းမျိုးသိပ်နိုင်တယ်ဆိုတဲ့ပုံကိုအဲ့တော့ချီးကျူးစရာကောင်းတာပဲဒါနဲ့၃နှစ်ရှိတော့ ခါသားမစားရလို့နားပြီယိုလာတဲ့နားမှာပြေးတဲလာတဲ့အဲ့ဒါနဲ့မဖြစ်ချေဘူး။ကဲတဏိတလန်တော့လုံးပါပဲဆိုပြီးတော့အေးတို့အတွင်းနန်းတော်တွင်တွေကငါးပါးသီလလုံလုံချုံချုံစောင့်ရှောက်တဲ့ပုဂ္ဂိုလ်များစောင့်ရှောက်ထိမ့်သိမ့်တဲ့ပုဂ္ဂိုလ်များရှိကြလား။အာရှိပါတယ်ဖေယား။ဟိုအမကြီးရဲ့သားမောင်တိတ်တာဆိုတာအဲ့ဒါငါးပါးသီလသိလုံချုံပါတယ်ဗျာ။ သူသီလအကျင့်ဖြူစင်ခြင်းဖြူစင်လို့ဖြူစင်တာဟာအများသိပါတယ်ဒါနဲ့မင်းကြီးတယောက်ခေါ်ဟေးမင်းကြီးရော့ဟောရိကကြက်ကိုအဲ့ဒီမောင်ဒိတ်တာသွားပေးသွားပေးပြီးတော့သူကိုယ်တိုင်တတ်ပြီးချက်ပြုတ်ကြောတော်ပြီးငါပွဲတော်ဆဲရမယ်လို့အမိတ်မှတ်လိုက်ဒါနဲ့မင်းကြီးကသွားမောင်ဒိတ်တာရှိရသွားပြီးတော့မောင်ဒိတ်တာရေဟောရိမှာ ဘယင်ကအမိတ်မှတ်လိုက်တဲ့ဒီကြက်ကိုမင်းကိုယ်တိုင်တတ်ဖြတ်ပြီးတော့ချက်ပြုတ်ပြီးကြက်သားနဲ့ပွဲတော်တရားမယ်ပွဲတော်ဆက်သားရမယ်အောင်ဒိဋ္ဌမဖြစ်ပါဘူးကျွန်တော်တတ်တော်ရဲ့တည်းမတတ်ပါဘူးသူတို့ဘာတည်းမတတ်ပါဘူးဟာဒါမင်းဘယင်အမိတ်မယ်ကွတော်ကြကြတော့ဘယင်အမိတ်မနာကန်လို့မင်းဘယင်ကမျက်လို့ရှိရင်သေတံတောင်ပေးနိုင်တယ်ပေးခြင်းလည်းပေးပါစေတကယ်လို့များကြက်အသေးလာပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်ချက်ပြီးတော့ပွဲတော်ဆက်ပါမယ် ဒီအရှင်ကိုတော့ကျွန်တော်ဘယ်နည်းနဲ့မှမတတ်နိုင်ပါဘူးညင်းလိုက်တယ်မင်းညင်းပြန်တယ်ဘယင်လျှောက်တယ်ဘယင်ကကောင်းပြီနောက်ဒုတိယအကြိမ်သွားပြီးခိုင်းမြန်တယ်ဒုတိယအကြိမ်သွားခိုင်းမြန်တော့မောင်ဒိဋ္ဌအင်းလာပြရမည်ငါရမယ်မှတ်လို့သူတို့လာလာခိုင်းနေစိတ်တရားဖြစ်တော့ပြက်ပြက်ပြောတယ်ဘယင်အမိတ်မနာခံလို့ တတ်ချင်လဲတတ်ပါစေကိစ္စမရှိဘူးတဲ့တသက်တခါသိမြဲပဲတဲ့ငငယ်ရဲအဆောင်စည်းထားတဲ့သီလအပြည့်စည်းခံပြီးတော့ဒီချက်တော့မတတ်နိုင်ဘူးတဲ့ရှင်းရှင်းပဲပြန်ပြောလိုက်တယ်မင်းကြီးကတခါပြန်ဘယင်လျှောက်ပြန်ရောဘယင်ကတခါနာတတိယအကြိမ်ခိုင်းပြန်ရောခိုင်းလည်းပဲဟိုကညင်းလိုက်တာဒီတော့ဘယင်ကမဖြစ်ပါဘူးဆိုဒီလူကဲမောင်တိုက်တာရှေ့တော့သွင်းစေဆိုလာလာတဲ့ခါကျ ဘယ်နဲ့တို့များကြက်သားစားကြံလို့မလို့သင်ကိုသင်ကကြက်သားဟင်းအချက်ပြုတ်ကောင်းတယ်ဆိုလို့ခိုင်းတာဘာကြောင့်မလုပ်ကြလဲသွားကြက်သားကြက်တက်ပြီးတော့ချက်ပြုတ်ယူခဲ့မောင်ဒိဋ္ဌာတပည့်တော်သူများတဲ့ကျွန်တော်မျိုးသူများတဲ့မတတ်ပါဖျားညင်းတာအဲ့ဒီကြတော့မှဘယင်ကဒိဋ္ဌာခေါ်ပြီးတိုးတိုးပြောတယ်ေကိုယ်ငါ အဲ့ဒါသိရင်လို့လှုပ်တာငါးပါးသီလမင်းကလုံုံတယ်ဆိုတော့ငါကသူများပြောတာနဲ့ယုံလို့မဖြစ်ဘူးတဲ့လက်တွေ့သိရမှဖြစ်မှာဒါကြောင့်မလို့စံကြည်တာမင်းဟာငါလိုချင်တဲ့ပုံကူပဲတဲ့အကြောင်းကတော့ဒီလိုကွဲ့တဲ့ဒီလိုကွဲ့ဆိုပါပြောခါသာစားခြင်းလို့ကွဲ့တဲ့ငါသုံးနှစ်ကြီးများတောင်အောင်ဤလာရပါတယ်တဲ့အဲ့တော့ ခါသားမင်းသိတဲ့အတိုင်းပဲပန့်တကူခါသားရအောင်ရှားပြီးတော့ငါချက်ကျူကွဲတဲ့အာဒီလိုကိစ္စဆိုကျွန်တော်မျိုးဆောင်ရွက်နိုင်တာပေါ့ရှင်မင်းကြီးတဲ့အစတည်းကပြောရပေါ့ဒါနဲ့မြို့တကားဝါကနေပြီးတော့မြို့ထဲသွင်းလာတဲ့မုတ်ဆိုးတွေစီကရောက်ပြီးတော့မေးမေးမေးမေးပြီးတော့ခါဝယ်လိုက်တယ်ခါသား၃កောင်ဘယ်နှកောင်လဲဘလို့ဖြစ်လား မနေ့ကနေဆိုင်ဘယ်နှကောင်တိုးလာအောင်တိုးလာရဲ့နော်ပစ္စည်းဆိုတာတလားအကျွေးထားလို့ရှိရင်အမျက်တိုးတယ်မဟုတ်လားဟုတ်အတိုးပေးရတယ်မဟုတ်လားဟုတ်လားဒါကြောင့်ဒီမှာလဲတိုးလာတယ်ဘာကြောင့်တိုးလာတယ်လဲဆိုတော့ဒီနေ့မှငါကစာအုပ်ပြန်ကြည့်ခဲ့လို့ကွယ်နော်အရင်နေ့ကတော့စာအုပ်ထဲကြည့်တာမဟုတ်စိတ်ထဲပေါ်လာတဲ့နဲ့ငါပြောလိုက်တာ အဲ့ဒါနဲ့ခါသား၃ဟောင်းချက်ပြုတ်ချက်တာမဟုတ်ဘူးกินတဲ့